သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြတုလဇန်6ရက်2022ခုနှစ်ဇန်နဝါရီလ9ရက်တောကြနေ့၌အွန်လိုင်းမှာဟောကြားတော်တရားဒေသနာတော်အပလဝနာထေရီမဤပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအပိုင်း3 သူ့ရဲ့နောက်ဆုံးဘဝမှာကဘာတသိန်းကတွန်ခဲ့တဲ့ကဘာတသိန်းကစတင်ခဲ့တဲ့သူ့ရဲ့ပါရမီဘဝဟာဘဒ္ဒကဘာမှာကောရမမြတ်စွာဘုရားပွင့်တော်မူတဲ့အချိန်နောက်ဆုံးဘဝအဖြစ်ရောက်ရှိလာခဲ့တယ်အဲ့တော့ပါရမီဖြည့်ရတာလဲကဘာနဲ့ခြီးပြီးတော့ပါရမီဖြည့်ရတာ တာမန်နှစ်ကလေးမြတ်မဟုတ်ပဲနဲ့ခုန်တုဝိသေသနဲ့အက္ကတာဝိကာလို့ဆိုတဲ့ရှာရုရှိတာဆိုတော့ထူးခြားတဲ့ပါရမီရှင်တွေဟာပါရမီတရားကိုကြိုးစားပြီးတော့ဖြစ်ချင်းနိုင်မှာသူထူးခြားတဲ့ပုဂ္ဂိုလ်ဖြစ်နိုင်လောကမှာအီအချင်းတွေထူးခြားလာတဲ့ဆိုတာထူးထူးခြားခြားကြိုးစားတဲ့ပုဂ္ဂိုလ်မှာထူးခြားမှုကိုရနိုင်တယ်။တမန်ဆိုရင်တမန်လောက်ပဲဖြစ်တာပေါ့ ဘာတွေထူးခြားရမလို့ဆိုရင်ဆန္ဒကလည်းထူးခြားတယ်ဆန္ဒရှိသလိုဝိရိယကလည်းထူးခြားတယ်စိတ်ဓာတ်ကလည်းထူးခြားတယ်အသိပညာကလည်းထူးခြားတယ်ဆန္ဒဝိရိယစိတ်ဓာတ်ဝိမန္တလို့ဆိုရယ်အဓိပတိတရား၄ပါးဟာသူတို့မှာထူးခြားနေတယ်သူများတဲ့ပို့ပြီးတော့ကြီးမားတဲ့ဆန္ဒ သူများတဲ့ပို့ပြီးတော့ခိုင်မာတဲ့လုံလဝိရိယသူများတဲ့ပို့ပြီးတော့ကြန့်ခိုင်တဲ့စိတ်ဓာတ်နဲ့ဆုရှထက်မြက်တဲ့အသိပညာတို့ဟာသူပါရမီဘွားရဲ့အောင်မြင်ခြင်းအကြောင်းဖြစ်တယ်ပေါ့ဒါကြောင့်မို့ထူးချွန်တဲ့ပုဂ္ဂိုလ်ဆိုတာရှားပါတယ်လူတိုင်းဟာထူးချွန်ကြတာမဟုတ်ဘူးဥပ္ပလဝန္ထေရီမဟာဥပ္ပလဝန္နာထေရီမဟာ ရှမောကလန်ရဲ့အဆင့်တန်းမျိုးလဲဝဲတော်ရန်ဧကတာဝိကာတကူရာမှာဣဒဘဝတုဖြင့်ချီးပကျူးခံရတဲ့ထေရီမတူဖြစ်လို့သာသနာတော်မှာထင်ရှားခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့တော့သူရဲ့နောက်ဆုံးဘဝကိုစတင်ပြီးတော့သူကပြောပြတယ် ပစ္စည်းမေပဝေတံပတ်တိသာတာတာဝတိယပုရိကဘတ်ကဘတ်တသိမ့်လွန်ပြီးတော့ဗရကမရောက်လာတဲ့အခါမှာသူ့ရဲ့နောက်ဆုံးဘဝနောက်ဆုံးဘဝမှာမွေးတဲ့ပုဂ္ဂိုလ်ပစ္စည်းမဘဝိကလို့ခေါ်တယ်အဲ့ဒီပစ္စည်းမဘဝိကဆိုရင်နောက်ဆုံးဘဝရှိတဲ့ပုဂ္ဂိုလ်ဟာတရားဥတရားမြတ်မရမချင်း သူတို့ကသေဆုံးခြင်းမရှိဘူးအန္တရာယ်ရောက်ခြင်းလည်းမရှိဘူးပစ္စယဝိကာရိဆိုတာဒီဘဝမှာဧကန်ဒိဋ္ဌတရားတို့တရားမြတ်ရမယ်ပုဂ္ဂိုလ်တွေဖြစ်တယ်အဲ့ဒီဘဝမှာသောတိမြို့မှာလာပြီးတော့လူလာဖြစ်တယ်အဲ့တော့တန်တရားဆိုတာဆိုးကြီးတလဲကောင်းကြီးတလဲအကောင်းကြီးလည်းမကြုံဘူးဆိုးကြီးလည်းမကြုံဘူး ကိုသာဝတိပြည်သာဝတိမြို့မှာနောက်ဆုံးဘုရားလူလာဖြစ်တဲ့အခါမှာတော့မဟာဒနတတိကုလေစိစဉ်ဥစ္စာကြွယ်ဝချမ်းသာတဲ့တထေးမြို့မှာလာဖြစ်တယ်ဒါပေမဲ့ဘယ်တထေးလို့ဆိုတာနာမည်တော့မပေါတာဝတိမြို့မှာတထေးတွေပြားစွာရှိတဲ့တယ်ဝိသခရဲ့ယောက်ကမကြီးကတော့မိဂရတထေးလို့ခေါ်တယ် အဲ့လိုတထေးတွေရှိတဲ့ထဲမှာကြွယ်ဝချမ်းသာတဲ့တထေးအိမ်ဒုခိတေသစ္စိတေတထာတကယ်ကိုချမ်းသာတယ်တကယ်ကိုအဆင်းမြင့်တယ်နာနာယရဏပစ္စောတိယရဏမျိုးစုံနဲ့တောက်ပနေတဲ့သဗ္ဗကမ္မသမိဋ္ဌိနေ လိုအပ်တဲ့အရာတွေအလုံးပြည့်စုံကြွယ်ဝတဲ့မဟာဒနာတတိကုလေပစ္စည်းဥစ္စာများစွာချမ်းသာတဲ့တထေးမျိုးမှာဝေးတာပါတဲ့တထေးသမီးအနေနဲ့လာဖြစ်တယ်လို့ဆိုလိုတယ်တက္ကတာပုစိတာစေဝမာနိတာပါစိတာတထာအော်တထေးသမီးဆိုတိုင်းလဲဟို မျက်မျက်နုနုလူတိုင်းဖြစ်မှာမဟုတ်ဘူးကိုတော့သူ့ဘဝနောက်ဆုံးတထေသမီးကြတော့သူဖြစ်တဲ့တထေသမီးอ่ะတက္ကတာမိသားစုထဲမှာလည်းသူ့အသိအရေးပေးကြတယ်ပူစိတာယနေ့သာပေးတယ်သူ့အတွက်လှုပ်ပေးကြတယ်မာနိတာပစိတာတထညှိုးကြတယ်လေးစားကြတယ် တထေးအိမ်မှာဒီတထေးသမီးလေးကအလုံးရဲ့ချစ်ခင်မြတ်နိုးခြင်းကိုခံရတယ်လို့ဆိုလို့တယ်ပေါ့နော်ဒါလည်းပါရမီကုသိုလ်ပဲတချို့ကတထေးသမီးဆိုပေမဲ့လို့အလုံးကချစ်ခင်တာမဟုတ်ဘူးရှေ့တာဟန်လုပ်ပြီးတော့ကြွယ်ရကြရင်ပြပြောခံရတဲ့လူတွေအများကြီးပဲလောကနော်သူကရှေ့ရောကြွယ်ရရောနောက်ကြွယ်မှာရော သူ့ကိုအဲ့ဒါလို့မဆက်ဆံကြဘူးအလွန်မြတ်မြတ်လို့လို့ဆက်ဆံကြတယ်တဲ့အိန္ဒိယသားတွေကလည်းအဲ့လိုဆက်ဆံရူပတိရိမနုပတ္တာငယ်စဉ်ကစပြီးတော့ဒီရုပ်အစင်းကြက်တည်းရကလည်းအလွန်လှပါတယ်နာမည်မဲ့ထားတဲ့အတိုင်းညူချောဘဝပေါ့နော် တထေသမီးဟာညိုပြီးတော့အသားလေးကနှုညက်ပြီးကြက်သေးရှိတဲ့ယုံမျိုးနဲ့အသက်ရှင်လာတယ်ကုလေသူအဖိတကိတာအိမ်မှာဆိုအေးပေးခံရတယ်လို့ဆိုလို့တော့ကိုအေးပေးခံလေးပေးခံရတဲ့အနေထားမျိုးသူရတယ်ဒါတွေကလည်းကုသိုလ်ကောင်းမှုရဲ့အကျိုးတွေပါပဲအဲ အများရဲ့လေးပေးခံရတယ်တို့အများရဲ့မျက်နှာသာပေးခံရတယ်တို့အများရဲ့ချစ်ကြည်မှုကိုခံရတယ်တို့ဆိုတာတွေဟာအကြောင်းမဲ့တော့မဟုတ်အကြောင်းရှိတယ်ဒါနကောင်းမှုရဲ့အောင်မြင်မှုလို့လည်းဆိုနိုင်တယ်ပေါ့အဲ့တော့အလှလူတဲ့အခါမှာသိရေးကြည့်တာအလှလူတဲ့အခါမှာတက္ကိစ္ဆန္ဒါနံဒေတိဆိုတာတကယ်ကိုတလေးတစား ပြင်းပြင်းစင်စင်လုပ်ပြီးတော့လှူတာတန်းတာတာမန်လှူလိုက်တာနဲ့မတူတတ်ဘူးသူကအကျိုးပေးတဲ့အခါကျတော့တကယ်ကိုအလေးနဲ့ထားကြတတ္တိယဒါနဒေတိရှင်ကြည်ခြင်းနဲ့လှူတယ်ရုပ်ဆင်းလှပ်ပါတယ်အနုဂိတစိတ်တော်ဒါနဒေတိအဘိလူချီးမြှောက်လို့လူကံပုဂ္ဂိုလ်ပူဇော်လိုတဲ့စိတ်နဲ့လှူတယ်ဆိုလို့ရှိရင် အဲ့ဒီကောင်းမှုကအကျိုးပေးပြီဆိုတဲ့အခါမှာသူ့ရဲ့ချမ်းရပြိတ္တတွေကသူ့ဘောမှာ အလေးပေးတယ်အရေးတကြီးကြီးနဲ့နေကြတယ်။ဘာလုပ်ပေးရမလဲဆိုတာကိုစဉ်းသင်ကြည့်နေကြတယ်။အဲ့လောက်ထိအောင်ကိုယ့်ရဲ့ချမ်းရတွေကကိုယ့်ဘောမှာမြတ်လို့တယ်။ဒါကြောက်လို့လုပ်ပေးတာမဟုတ်လုပ်ပေးခြင်းလို့လုပ်ပေးတာ။ရှိုက်ထုတ်တောင်းမှမသွားတဲ့ဟာတွေပေါ့။နော်။အဲ့တော့ ဒါရီယာကုသကံရဲ့အကျိုးဒါနကောင်းမှုလုပ်တဲ့အချိန်မှာထူးခြားတဲ့စိတ်နေသဘောထားနဲ့လုံးလို့ရှင်ဒီအကျိုးတွေကတွဲဖက်ပြီးတော့ပါလာဒါနရဲ့ရေပုံရအကျိုးကတော့ဖြစ်လျက်ဘဝမှာချမ်းသာတယ်ဆိုတာဒါကတော့ရေပုံရအကျိုးအဲချမ်းသာတဲ့ထဲမှာတွဲဖက်ပြီးတော့ပါလာချမ်းတော့ချမ်းသာပါရဲ့လူတကာကမုန်းတယ်နော်ကြွယ်ရကြအတင်းပြောတယ်ဆိုတာမျိုးတွေမရှိ ဖြစ်ခံရတာတွေရှိတယ်ပေါ့နော်အဲ့တော့လူတကာကမမုန်းဘူးကွယ်ရာရောရှေ့ရောအလုံးကသူ့ကိုချစ်ခင်ကြတယ်အဲ့လိုမေတ္တာထားတာကိုခံရတယ်တဲ့အိမ်မှာလည်းပဲအရွယ်ရောက်လာတဲ့အခါမှာအမျိုးသမီးတွေရဲ့အလှအရွယ်မှဆိုရင် စာထဲမှာပါတာပြောရမစွဲ16နှစ်အရွယ်ဟာလှဆုံးလို့ဆိုတယ် အမျိုးသားတွေကျတော့အသက်စိတ်လို့ပြောတယ်ဒါစားတဲ့ရေဝင်ရစကားနေမှာပေါ့နော် အမျိုးသမီးတွေရဲ့အလှက16နှစ်အရွယ်ရောက်လာလို့ရှိရင်ပြည်ပြီးဝဝအလှပဆုံးချိန်လို့ဆိုတယ်အဲ့တော့သူရဲ့အရွယ်ရောက်လာတဲ့ခါကျတော့အတိဝပဋ္ဌိတာစသိရူပဘောဂတိရိဟိစာ ရုပ်ဆင်းရဲ့ကြက်တည်း ပစ္စည်းဥစ္စာချမ်းသာကြွယ်ဝတဲ့ကျက်သည်ဟုတ်လားရုပ်ကလည်းလှတယ်ပစ္စည်းကလည်းပေါ်တယ်ပု္ပ္ပဘောယုတ်ချောဆိုတာပေါ့ဘာတွေပြောတယ်လို့အဲ့ဒါလို့ချက်သိရှိတဲ့မြို့သမီးဘဝဖြစ်လာတဲ့အခါကျတော့ပဋ္ဌိတာတ itthi ပုတ်တိဟိအနေကေဟိတတိဟိပိသူတို့တထေးတန်းစားတွေကသူ့စီကိုမကန်းလှမ်းတဲ့လူမရှိဘူး အားလုံးကသူ့ကိုဝိုင်းပြီးတော့ကမ်းလှမ်းနေကြတယ်ပေါ့သူတဲ့တာတဲ့တထေသားတွေပစ္စည်းဥစ္စာချမ်းသာတဲ့တထေသားတွေသူတို့တန်တူတထေသားတွေအဲ့ဒီလိုသူ့ကိုကမ်းလှမ်းပြီးတော့အဆိုပြုကြတာတွေများတယ်များတဲ့အခါကျတော့ရွေးချယ်ရခက်လာ နော်ခိုလူကကြောင်းလန်းခြင်းနဲ့ဒီလူကကြောင်းလန်းခြင်းနဲ့နဲ့သူ့အဖေကချားတဲ့ကနေထိုင်ရခက်လာတယ်အိန္ဒိယနိုင်ငံထုံးစံသမီးတယောက်အိမ်အောင်ချပေးဖို့ကအမတမအရေးကြီးခက်တယ်ဒါပေမဲ့သူ့ကြတော့အိမ်အောင်ချပေးဖို့လွယ်ဆုံးဖြစ်နေ။များလုံးအားကြီးနေတော့ရွေရခက်နေပြန်ရော။ ။တမာကတော့ဒီကမ်းလာမဲ့လူ မရှိလို့ရွေးချယ်ရတာခက်တယ်။ကမ်းလာမဲ့လူမရှိလို့အိမ်အောင်ချပေးဖို့ခက်တယ်။သူကြတော့ကမ်းလာတဲ့လူတွေများလွန်အားကြီးတော့ရွေးချယ်ခက်တယ်။ဒီလိုဟာမျိုးဆိုလိုတယ်ပေါ့နော်။အတိဝပဋိတာစွာသိသူ့ကိုတောင်းတကြတယ်။ဘာဖြစ်လို့တော့ဆိုရင် ရူပဘောဂတိရိရုပ်စင်းကလည်းကျက်သည့်ရှိတယ်ပစ္စည်းဥစ္စာလည်းပေါ်တယ်ဆိုတော့အဲ့ဒီတထေသားတွေမင်းဆိုရာဇာတွေအလုံးကဝိုင်းပြီးကမ်းလှမ်းလာကြတဲ့အခါအားတဲ့သူအထုပ်ပတ်တိထဲမှာတော့ဘာပါတော့ဆိုဖခင်လှုပ်တဲ့ပုဂ္ဂိုလ်ဟာကမ်းလှမ်း ကမ်းနှမ်းတဲ့လူတွေကအလူရက်ဖြစ်လာတဲ့အခါမှာရွေးချယ်ဖို့ခက်လာတယ်ရွေးချယ်တော့ကမ်းလှမ်းတဲ့ထဲမှာသူမျက်နှာနာတဲ့လူတွေလည်းရှိမှာပေါ့နော်မိဘနဲ့မျက်နှာနာနေတဲ့ပုဂ္ဂိုလ်တွေအဲတယောက်ပေးမကောင်းတယောက်နဲ့ပေးမကောင်းဆိုတာတွေရှိတတ်တယ်လေဒီခါလေးရွေးချယ်ဖို့ခက်လာအဲ့တော့သူ့ရဲ့ဖခင်လုပ်တဲ့တထေကြီးကသမီးတဲ့ ဘေကုဏီဝတ်လိုက်ပါလားဆိုကြံပေးတာကမ်းလန်းတဲ့လူများလုံးအကြည့်လို့ဘေကုဏီဝတ်ခံလိုက်တာအဲ့တော့ဖခင်တထေကြီးကအကြံဉာဏ်ပေးတော့သူကလက်ခံအဲ့ဒါကိုအကြံဉာဏ်ပေးတယ်ဆိုတာဒီထဲမှာတော့သူပြောပြတဲ့ထဲမှာပါဘူးအကာရံပဇဟိတဝနာလူပေါင်းလူဘဝကိုဆုံးခွာပြီးတော့ပပ္ပစေအနာဂါရိယာ ကာမဂုဏ်အာယုံလှုပ်တယ်မလှုပ်တော့တဲ့ဘေကုဏီဘဝကိုသူကူပြောင်းခဲ့ပါတယ်တဲ့အဲ့တော့ကူပြောင်းကြရင်အကြောင်းကတော့ကမ်းလှမ်းတဲ့လူတွေများလောအောင်ကြည့်လို့သူဖွားခင်တထေးကြီးကနေပြီးတော့သမီးဘေကုဏီဝတ်လိုက်တာ ကောင်းလိုက်မယ်ထင်တယ်အဲ့ဒီခေတ်ကလည်းဖျားပွင့်တော့ဘေကုဏီဒီပေါ်လာတဲ့အခါကျတော့ထွက်ပေါက်တစ်ခုရတာပေါ့နော်မျိုးသမီးတွေဖို့ထွက်ပေါက်တစ်ခုရလား အကယ်၍ထွက်ပေါက်မရလို့ရှိရင်အိန္ဒိယနိုင်ငံမှာကြောက်စရာတော်တော်ကောင်းတယ်နောက်ဆုံးမှာသူ့ကိုကမ်းလှမ်းတဲ့လူချင်းချင်းဟာဒုတိယဒါတိယဖြစ်တာမျိုးတွေလည်းရှိတယ်အဲ့လိုတွေဖြစ်လာတဲ့အခါကျတော့တချို့အလွန်ချော့အလွန်လှတဲ့အမျိုးသမီးတွေဟာဖုံးဆိုင်ဘဝရောက်သွားတယ်သူတို့ ဒါအိန္ဒိယမှာအဲ့လိုဖြစ်တာနော်အိန္ဒိယမှာအဲ့လိုဖြစ်တာအဲ့တော့သူကတော့ထွက်ပေါက်တစ်ခုရသွားတော့အဂါရံပစဟိတဝနာအိမ်အောင်တီထောင်လူဘောင်လူဘဝကိုစွန့်ခွာပြီးပပိစိအနာဂါရိယသံဃေတာရိပ်ပယ်ပြီးတော့ဘိက္ခုနီမဲ့လှုပ်လိုက်တယ် တကယ်လဲစိတ်ကလည်းပါတယ်။ဘာဖြစ်လို့တော့ဆိုခါတော်ဘုရားလက်ထက်တုန်းကကိကိမင်းကြီးရဲ့ညီမခုနှစ်ပေါ်သမီးတော်တွေဖြစ်ခဲ့တုန်းကလည်းဘိက္ခုနီဝတ်ချင်တာ။အဲခုတခါမှကောရောမြတ်စွာဘုရားလက်ထက်မှာဒီစိတ်ဓာတ်ဟာမပေါ်ဘူးမရှိဘူးပေါ်လာမှာ။ဟိုတုန်းကဝတ်ချင်တဲ့စိတ်ဓာတ်ဒီမှာပေါ်လာတယ်သူကိုယ်တိုင်ကလည်းပေါ်လာတယ်အခြေအနေကလည်းပေးလာတော့သူဘိက္ခုနီဖြစ်သွား အတ္တမတိအတ္တံပတ္တိဘေကုဏီဝတ်လိုက်တော့နှစ်ပတ်အတွင်းမှာစတုသစ္စာမပပုနေသစ္စာလေးပါးကိုသိတဲ့ဉာဏ်ကိုရသွားတယ်လို့ဆိုလိုတယ်အဲ့တော့နှစ်ပတ်အတွင်းမှာယဟန္တာဖြစ်သွားတာပေါ့တရားဥတ္တရမြတ်ရသွားတယ်အဲ့တော့ယဟန်ဖြစ်ပြီးနှစ်ပတ်အတွင်းဒီလိုဖြစ်ကြတာနော် ထူးခြားတဲ့ပုဂ္ဂိုလ်တွေအဲ့ဒီဘေကုဏီယဟန္တာမှလည်းဖြစ်သွားရောဥပ္ပလဝဏထေရီလို့တွင်ပြီးတော့သူကတကိုယ်ဒီဘက်နဲ့ပြည့်စုံတဲ့ဘေကုဏီမဆိုတော့တမန်အဖြစ်ရိုးရိုးမသွားဘူးမြတ်စွာဘုရားသွားကြောဖို့ ရဟနာဖြစ်တဲ့အကြောင်းမြတ်စွာဘုရားကိုရှောက်ထားဖို့ထင်တယ်သူသွားချင်တာသွားတော့သူဘာလုပ်တော့ဆိုရင်ဣတိယအဘိနေမိနေတောစတုရစတုရတံရထံဟာမြင်းလေးကောင်ကတဲ့ယထာကိုတကိုးနဲ့ဖန်ဆင်းပြီးတော့ယထာစီးပြီးသွားတာသူကနော်ကောင်းကင်သွားလဲရတာပဲတကိုးဆိုတော့ သို့မဟုတ်ဒီနေရာကဥက္ကနဲ့ပြောက်ပြီးဖះရှိမှတော့ဥက္ကနဲ့ပေါ်လို့လည်းရတာပဲတကူနဲ့ပြည့်စုံတယ်ဒါပေမဲ့သူကထူးထူးခြားခြားလှုပ်ချင်တဲ့ဆန္ဒရှိတယ်အဲ့တော့တကူဆိုတာဒီဆူတောင်းတစ်ခုတည်းနဲ့တင်ဆိုင်တာတော့မဟုတ်ဘူးလေ့ကျင့်မှုနဲ့လည်းဆိုင်တယ်အဲဒီနှစ်ပတ်အတွင်းမှာသူတမာရီစွမ်းအားကိုပိုကောင်းအောင်လုပ်ခဲ့တယ် ရှင်မောဂလန်ကတကိုးအရာဘာလို့ထူးချွန်လို့ဆိုအာရှိတာပဲလို့လားဝါသနာပေါ့နော်ဝါသနာစိတ်နဝတိတာလို့ခေါ်တယ်စိတ်နဝတိတာဆိုတာလေ့ကျင့်လို့ရတဲ့စွမ်းရည်တတ္တိတွေကိုဝါသနာပါတဲ့အလုပ်ကို လူဟာစွမ်းရည်တတ္တိဥမာစာတတ်တယ်ဆိုတာလဲစာဖတ်ပြီးတော့စာနဲ့ပဲနေတဲ့ပုံကိုယ်ကြီးစာတတ်တာ စာဖတ်ပြင်းတဲ့ပုဂ္ဂိုလ်ကတော့သူလိုပဲကိုသူလိုကိုလိုဆောင်ဝဲတော့အောင်ကြတာပဲအောင်ပြီးစာမဖတ်တဲ့လူကတော့မတတ်ဘူးစာတတ်လို့မခေါ်နိုင်ဘူးအဲ့တော့စာတတ်လို့ဆိုတဲ့ပုဂ္ဂိုလ်တွေဟာအောင်ပြီးတဲ့နောက်မှာသူကလိလာဖတ်ရှုမှုတွေများတယ်မြဲတဲ့ဖတ်နေသည့်အတွက်ကြောင့်သူဟာတကယ်ကိုစာတတ်တဲ့ပုဂ္ဂိုလ်ဖြစ်သွား ကျွမ်းကျင်လိမ္မာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအဲ့တိုင်းပဲစိဏဝတိတာ လေ့ကျင့်လို့ရတဲ့စွမ်းရည်တတိပေါ်လုံးကစားမှာတော်တယ်ဆိုတော့သူကသူ တော်လာတာမဟုတ်ဘူးစွမ်းရည်တတိရှိတဲ့လူကလေ့ကျင့်လေ့ကျင့်လေးပိုးတော့ပိုးတော်လေးတော့လေ့ကျင့်တယ်ဆိုတော့လောက်ရတယ်စိဏဆိုတာလေ့ကျင့်တာပဲဘာပဲဖြစ်လေ့ကျင့်တဲ့ပုဂ္ဂိုလ်ကပိုးတော်လာရှင်မောကလန်နဲ့ရှင်သာရိပုတ္တရာရှင်သာရိပုတ္တရာက ပညာရာဣတရေရရဆိုသူကဘာလေးကျင်တော့ပညာပဲလေးကျင်တာသူကရဟန္တာဖြစ်ကြတာချင်းတော့တူတူပဲဒါပဲလို့ဆက်ပြီးတော့လေးကျင်တာသူကပညာပဲဘာဖြစ်ဖြစ်သူကစူးစမ်းတယ်လေးလာတယ်အသေးစိတ်ရှာတယ်အသေးစိတ်ကြည့်တယ်ဒါရှင်သာရိပုတ္တရာရဲ့ဝါသနာရှင်မောကလန်ကအဲ့လိုကြီးမကြည့်ဘူးအမျိုးမျိုးတကူဖန်ဆင်းတဲ့ဟာတွေလောက်တယ်သူက သူစိတ်ကူးထဲမှာဟိုလိုလှုပ်ကြည့်ဒီလိုလှုပ်ကြည့်တမာရီဆွမ်းအားတွေနဲ့တကိုးပြုတ်ပြုတ်ဖန်ဆင်းတာဒါသူ့ရဲ့ဝါသနာပဲအဲ့ဒီဝါသနာကြောင့်ရှင်သာရိပုတ္တရာကပညာအရာမှာထူးချွန်သွားပြီးတော့ရှင်မမောကလန်ကတကိုးအရာမှာထူးချွန်တယ်အဲ့ဒါလိုပဲခေမဘိက္ခုနီကပညာအရာမှာထူးချွန်တယ်ဆိုတာ ပရိစ္ဆသုဘလို့နည်းနည်းခက်ခဲတဲ့ဒေသနာတွေမှသူကသဘောကျတယ်ဒီဥပ္ပလဝနာထေရီမကလည်းပဲတကူပြရမယ်ဆိုသဘောကျတယ်ဟောတကူပြရမယ်မြတ်စွာဘုရားခொနဝါမြောက်မှာအဲ့တော့ဒါကြည့်ပဲဆိုရင် तू ဟာဖះခொနဝါပဲရောက်ခင်ကဘိက္ခုနီဝတ်တယ်လို့ပြောလို့ရတယ်မြတ်စွာဘုရားခொနဝါမြောက်မှာ တာဝရိန္ဒာမကြွခင်တာဝရိမြို့မှာတိဋ္ဌိတွေနဲ့တကိုးပြိုင်တာရှိတယ်အလုံးသိကြတဲ့အတိုင်းတကိုးပြိုင်တယ်တကိုးပြိုင်မှုရှိလာတယ်ပေါ့နော်ဖះပြိုင်တာတော့မဟုတ်ဘူးဟိုကစိန်ခေါ်တော့မြတ်စွာဘုရားတကိုးပြအဲ့ဒီပြတဲ့အချိန်မှာအမျိုးသမီးတွေကဂရဏီဆိုတဲ့ဥပတိကမတယောက်ကသူကလည်းတကူဝါသနာပါတဲ့ပုဂ္ဂိုလ်နဲ့ရသော်ဘုရားကိုလျှောက်တယ် အရှင်ဘုရားပြရမလို့ပါဘူးဒီဒိဋ္ဌိတွေတော့တပည့်တော်ပြပါမယ်ဆိုပြီးဘုရားစီခွင့်တောင်းတယ်ခရဏီဆိုတဲ့အမျိုးသမီးကနောက်တစ်ခါအမျိုးသားတဲ့ကဆုလအနာတပိန်နဲ့အနာတပိန်သေးပေါ့အနာတပိန်ငယ်ဟိုနာတပိန်ကြီးကမဟာအနာတပိန်ဆုလအနာတပိဏိကဆိုတဲ့ဥပဒကကလည်းရသော်ဘုရားမပြပါနဲ့တပည့် တပည့်တော်ပြပါမယ်ဆိုပြီးတော့အမျိုးသားတွေကလည်းဆုလနာတပည့်ငါဖျားစီခွင့်တောင်းတယ်အဲ့လိုခွင့်တောင်းကြတော့တာဝဏီတွေကစုံဒတာဝဏီဆိုခုနှစ်နှစ်အရွယ်လေးကလည်းဖျားစီခွင့်တောင်းတယ်သူပဲပြပါမယ်ဒီဒိဋ္ဌိတွေသူတကိုးပြပြီးနှိမ့်နှင်းပါမယ်အဲ့တော့ဘိက္ခုနီတွေကဥပလဝန္နာလည်းဖျားကိုလျှောက်တယ်ရှင်ဘုရားတဲ့တပည့်တော်ရှင်ဘုရား အရှင်ဘုရားပြမနေပါနဲ့ပေါ့ဒီတပီးတော့ပြပါရစေတပီးတော့ပြလိုက်လို့ရသော်ဘုရားအနေနဲ့ဟိုတကူမပြတော့ဘူးပေါ့ဒီဒိဋ္ဌိတွေဘာတကူမှမရှိတော့သူပဲပြပါရစေဆိုတော့ရသော်ဘုရားချစ်သမီးဘယ်လိုပြမှာတော့ဆိုဩစကြဝဠာကြီးတစ်ခုလုံးကိုမြင်အောင်ဖန်ဆီးပြီးတော့သူဟာစကြဝဠာမင်းတရံ ပိယတ္တတွေနဲ့ဖန်ဆင်းပြီးမြတ်စွာဘုရားကိုလာဥတိုက်မယ်ဒါသူတကိုးပြမယ်ဆိုပုံစံဘုရားကိုလျှောက်တယ်တခါရှင်မောကလန်ကလည်းပဲသူတကိုးပြပါမယ်လို့လျှောက်တယ်အဲ့တော့အဲ့ဒီတကိုးပြလေးဟာပြတဲ့ပွဲမှာဒီလိုမြတ်စွာဘုရားကိုလာလျှောက်ကြတာ၅ဦးရှိတယ်အလုံးမြတ်စွာဘုရားကဒီတကိုးပြပွဲဟာမြတ်စွာဘုရားနဲ့ပြိုင်မှု ဒိဋ္ဌိတွေကစိန်ခေါ်ထားတာဖြစ်တယ်အကယ်၍တခြားပုဂ္ဂိုလ်တူကဝင်ပြလို့ဆိုရင်ဒီပြဿနာအေးဦးမှာမဟုတ်သေးဘူးရဟန်းဂေါရမနဲ့ပဲတကိုးပြိုင်မဲ့ဆိုတဲ့ဒိဋ္ဌိတွေတပည့်နဲ့ပြိုင်ရင်သူတို့ကကြွားလုံးထုံမှာနော်အဖက်မဟုတ်လို့ငါတို့ကမပြိုင်တာလို့ပြောမှာပဲလေဖះရဲ့တပည့်တွေလာရင်ငါတို့ကအဖက်မဟုတ်လို့မပြိုင်ဘူးဆိုပြီးတော့ခေါင်းဆောင်နဲ့ပဲပြိုင်မဲ့ဆိုဒါမျိုးလှုပ်လှုပ်လာအောင်မှာ ဒါကြောင့်မြတ်စွာဘုရားသူကိုယ်တိုင်ပဲပြမယ်ဆိုသူကိုယ်ပြရပြ။ဟောအဲ့ဒီတော့ဒီဥပ္ပလဝန္နာဟာဒိဋ္ဌိတွေနဲ့တကူပြကိုမြတ်စွာဘုရားစီခွင့်တောင်းခဲ့ဖူးတာ။ဒါဘိက္ခုနီတွေထဲမှာတခြားဘိက္ခုနီတွေခွင့်တောင်းတာမတွေ့ရဘူးသူခွင့်တောင်းတယ်ဆို။ဒါကြောင့်သူယဟန္တာဖြစ်သွားတဲ့အခါမြတ်စွာဘုရားစီလာဖို့အတွက်အဋ္ဌိယအဖိနေမိနေတောစတုရတံရထံအာမြင်လေ ခေါင်ကတဲ့ယထာဖန်ဆင်းပြီးတော့မြတ်စွာဘုရားရဲ့ခြေတော်အစုံကိုဥတိုက်ပဲဆိုပြီးတော့ထွက်လာတာဒါယုဒဏမလာဘူးသူကမြင်းစီးပြီးမြင်းနဲ့မြင်းထားစီးပြီးတော့လာတာတော့မြင်းထားစီးလာတာဘိက္ခုနီအနေနဲ့ဟောချမှာဟောမှာခုနပြောတဲ့စကြဝဠာမင်းကြီးတို့လိုထင်ရှားကြော်သောတဲ့ဘုရင်ကြီးတွေ ပုံစံနဲ့သူကလာပြီးဥတိုက်ပါအဲ့ဒီပုံစံအဲ့ဒီလိုဘေကုဏီမလာတဲ့အခါမှာမနန်းနဲ့တွေ့တယ်လမ်းမှာသူပုပ်ပြီးတက်ကံဥပကံမပါရပံအင်းကြီးမကြီးကတပင်လုံးပင်လုံးကျွတ်ပွင့်နေအဲ့ဒီပွင့်နေတဲ့ အင်းရင်းပင်ကြီးအောက်ရောက်တဲ့အခါမှာခိတခဏယန္နာခိတခဏယန္နာတဲ့အခါမှာမနက်ကရောက်လာပြီးတော့ဧကတုဝံတိဋ္ဌတိသာလမူလေအင်းကြီးမင်းအောင်မှာတဲ့ဘေကုဏီတယောက်တည်းအနေနဲ့ရပ်နေတယ်နသပိတေဒုတိယအဋ္ဌိကောစီတဲ့ မင်းမတယောက်မှလည်းအဖော်မပါဘူးတဲ့တော်ကြီးထဲမှာအင်းကြီးမင်းကြီးအောင်မှတယောက်တည်းဘာလီနတ်တွန်ဘာယတိဒုဒကနာအမိုက်မှာလူဆိုးသခိုးတွေရဲ့လူဆိုးသခိုးတွေကိုမကြောက်ဘူးလားတဲ့ဒုစရိုက်သမားတွေကိုမကြောက်ဘူးလားဒီသစ်ပင်အောက်တော်ထဲမှာတယောက်တည်းဘာလို့ရနေသလဲမနက်ကခီးသွားအောင်ဆောင်ပြီးတော့ သူ့ကိုလာပြီးတော့ပြောတာနော်အဲ့တော့မန္တပြောတာမန္တမသိတယ်တတံသဟတာနိပိဒုဒကနာဒုဒကဆိုတာလူဆိုသခိုးချဖို့ခစားသမားလောင်းသမားအယက်သမားအဲ့ဒါမျိုးတွေကိုမကောင်းတာလုပ်တဲ့အချိန်မှာဝါသနာပါတဲ့လူတွေကိုဒုဒ္ဒလို့ခေါ်တယ်နော်တေတော့ကျူးတယ် အပျော်ကျူးတယ်တေတောက်ကျူးတယ်ပျော်ကျူးတယ် ကစားကျူးတယ်ဆိုတာတွေဒုဒ္ဒအဲ့ဒီဒုဒ္ဒဒီနဲ့ပတ်သက်ပြီးသူကတုံ့ပြန်ပြီးဗာပြောတော့ဆိုတတံသဟတာနိပိဒုဒ္ဒကာနာအဲ့လိုဒုစရိုက်သမားတွေတသိမ့်ပဲဖြစ်ပါစေတမဂတာအေရိတကပွဲရောဒုစရိုက်သမားတွေတသိမ့်ပဲလာပါစေ လောမနအိမ်စေနတမွေငါမွေးခြင်းလေးတပင်တောင်မထောင်ဘူးတဲ့ကြောက်စိတ်လုံးဝမရှိဘူးလို့ပြောတယ်နတံပဝေတေငါစိတ်နှလုံးတုံလုံးမှုမရှိဘူးတဲ့ကိမ့်မေတုဝမာရကရေတိကောဟဲ့မနနင်းတယောက်တည်းကိုငါကြောက်ရမှာလားမနမန်းသိတော့နာမည်ဖော်ပြီးတော့ပြောလိုက်တာတသိန်းလာခဲ့ငါမကြောက်ဘူးတဲ့ ခုနေတယောက်တည်းငါကြောက်အောင်မှလားဥပလဝံထေရီမကဥပလဝဏထေရီမကဒီလိုပြောလိုက်တာပြောပြီးဆက်ပြောတယ်ဧတာအန္တရယာမိကုတ်စိန်ဝပုိတာမိတေဗမုကန္တရိယာမိတိဋ္ဌံတိမနပ်တခတိငါမကြောက်ဘူးဆိုတာငါပုံွယ်လို့ရတယ်ပေါ့ငါပုံွယ်လို့ရတယ် နင့်ပိုက်ထဲလည်းငါဝင်နိုင်တယ်နင့်မြခုံးမွေးထဲမှာလည်းငါနေလို့ရတယ်မြခုံးမွေးထဲဆိုတာအသေးလေးဖန်ဆင်းပြီးမြခုံးမွေးထဲမြခုံးမွေးမြခုံးမွေးထဲဝင်နေပဲမန္တကရှားမတွေ့ဘူးမြခုံးဆိုတာမြင်ရတော့မှမဟုတ်တာနော်မျက်လုံးနဲ့နှီးပြီမဲ့လို့မျက်ခုံးကမြင်မှမမြင်ရတာမှန်ကြည့်မှထောင်ကြည့်မှကိုယ့်မျက်ခုံးကိုယ်မျက်မှောက် အဲသူမမြင်နိုင်အောင် မျက်ခုံးထဲမှာလာနေလို့ရတယ်အဲ့တော့မင်းရဲ့ဗိုက်ထဲကိုလည်းငါဝင်နိုင်တယ်တဲ့မင်းရဲ့မျက်ခုံးပေါ်မှာလည်းငါနေနိုင်နေနိုင်တယ်အဲ့ဒီဗိုက်ထဲဝင်နေမယ်မျက်ခုံးထဲမှာနေမယ်ဆိုရင်နမမနတက္ခတတိတက္ခတိမင်းငါ့ကိုမြင်မှာမဟုတ်ဘူးတဲ့ငါ့ကိုရှာတွေ့မှာမဟုတ်ဘူး တော့ဘယ်လိုလုပ်ငါအာဏာပေးနိုင်မှာတော့တဲ့စိတ်တသမိန်ဝတိပူတာမိဒါလေးကျင်ထားလို့ဖြစ်တာเนาะတကိုးဆိုတာဟိုမြန်မြန်ကြီးဖန်ဆင်းဖို့ကြတော့လေ့ကျင့်ရတယ်။တမာအပြင်တကူရှိပြီပဲလို့ဟိုဖန်ဆင်းတဲ့အခါမြန်မိုးလို့တယ်။မြန်တာကိုခိပ်ပနိတန်တိလို့ခေါ်တယ်။ဖြတ်ခနဲ့လုံးနိုင်ရမှာ ဖြတ်ခတ်နဲ့လုံနိုင်အောင်ဖြတ်ခတ်နဲ့မလုံလို့နောက်ကျသွားရင်မရဘူးတကူရှင်လည်းပဲတကူနဲ့ကာကွယ်ရမယ့်နေရာဖြတ်ခတ်နဲ့ကာရင်ကာမကာရင်သွားမှာပဲသူကလည်းဒုက္ခရောက်တတ်တယ်နန္ဒောပဏနာနဂါမင်းနဲ့ရှမောကလနဲ့တကူပြိုင်တဲ့အခါမှာဒီပြယဟန်တွေကလည်းသူတို့ပြိုင်မယ်လို့ပြောတယ်မြတ်စွာဘုရားဘယ်သူမှခွင့်မပြုဘူးရှမောကလတပါးပဲခွင့်ပြုတယ် ။ဘာကြောင့်လို့ဆိုလင်းလင်းမြန်မြန်လုံးနိုင်တာရှမောက်ကလန်ပဲ။ကြံတဲ့ကိုရော်တွေကမလင်းမြန်မှုရတော့လုံးတော့လုံးနိုင်တယ်။မလင်းမလင်းမြန်နိုင်ဘူး။သူလေးကျင်ထားမှလင်းမြန်တာလေ။တုံ့ပြန်မှုကနှေးသွားလို့ရှိရင်ဘယ်ချက်မှာရှမောက်ကလန်ဒီအကယ်၍တခြားကိုရော်ဆိုရင်ခံလိုက်ရမှာအဲ့ဒီချိန်ပေါင်းစင်ထိုးတဲ့လူတွေပေါ့တစ်ချက်လွဲသွားရင်မျက်ခုံးပြဲသွားမယ် ဟုတ်လားအဲ့ဒီလိုဟာမျိုးအဲ့ဒီနန္ဒောပဏ္ဏနဂါကြီးအခက်ခဲဆုံးနေရာပဲတော့ဘယ်ဟာတော့လို့ဆိုသူ့ရဲ့နန္ဒောပဏ္ဏနဂါမင်းကြီးရဲ့ပါဇက်ထဲမှာရှင်မောကရံကဝင်သွားတယ်ဝင်သွားတဲ့အခါရှင်မောကလံကိုထွက်ခိုင်းတယ်သင်ဘယ်သူတော့ဆိုငါမောကလံ ရှင်မြတ်မောဂလန်ဟုတ်မဟုတ်သိအောင်အပြင်ထွက်ပြငကားရှိမှမတက်ရပြလူကောင်ပြပါလို့ဆိုအဲ့ဒီလူကောင်ပြပါလို့ဆိုလိုက်တဲ့အချိန်မှာရှင်မောဂလန်ကလူကောင်ပြလိုက်တဲ့အချိန်လေးမှာငကားကဖူးဆိုမှုတ်လိုက်တာအစိတ်ခိုးတွေမှုတ်လိုက်တာအဲ့ဒီအချိန်မှာဖြတ်ခနဲ့ကာကွယ်လိုက်ရတယ် အဲ့ဒီအချိန်လေးမှာကြံတဲ့ပုံကိုယ်တွေမလုံနိုင်ဘူးတဲ့ကာဝယ်ဖို့ကလက်နှေးသွားနိုင်တယ်အဲငကားရဲ့စိတ်နဲ့ဖွဲပြကြသွားမယ်ပျက်စီးသွားမယ်သေဆုံးသွားနိုင်တယ်ရဟန္တာလည်းအစိတ်သင့်သေးတာပဲလေအဲ့ဒီအချိန်လေးမှာကာကွယ်ဖို့ကြံတဲ့ကိုယ်တော်တွေမလုံနိုင်ဘူးတခြားတွေတော့လုံနိုင်တယ်ဥပမာမဲ့ဂလုံးဖန်ဆင်းပြီးတော့ငကားကိုခြောက်ထားတော့ဒါတွေမခဲရင်ဘူးလုံးလို့ရတယ် ခုနဖြက်ခနဲ့လောရမယ့်ဟာကြတော့ရှမောကလန်တပါးပဲလုံးနိုင်အဲ့ဒီအချက်ကလေးကိုကြည့်ပြီးမြတ်စွာဘုရားတခြားကိုယ်တော်တွေခွင့်မပြုဘူးရှမောကလန်ပဲလောက်ခိုင်းရှင်ဘုရားထွက်ပြပါဆိုပြလိုက်တယ်ပြပြချင်းအစိတ်ခိုးနဲ့မှုတ်လိုက်တယ်ရှမောကလန်ချက်ချင်းကာလိုက်တယ်စိတ်ကိုရှမောကလန်စီမရောက်ချက်ချင်းကာလိုက်တယ်နောက်ကျသွားရင်အစိတ်သိမ့်ပြီးတော့ဒုက္ခရောက်သွား ပြန်တော်မူသွားနိုင်တယ်ပြိဋိဘံဆံသွားနိုင်တယ်ရှင်သာရိပုတ္တရာရဲ့ညီတော်ရှင်ဥပတေနဆိုတာယဟန္တာပဲလေဖုဒ္ဓဝိသပွေလို့ခေါ်တဲ့ပွေတကောင်ဟာ သူနဲ့ထိတာနဲ့စိတ်တင်တယ်လိုင်ငူထဲမှာသင်္ကန်းချုပ်ပြီးတော့ထိုင်နေတဲ့အချိန်သင်္ကန်းချုပ်နေတဲ့အချိန်မှာပခုံးပေါ်အဲ့ဒီပွေလေးတကောင်ကပြုတ်ကြတယ် ရှင်ဥပတိနဲ့ပခုံးနဲ့မွေးကိုနဲ့ထိလိုက်တာနဲ့ပဲစိတ်တက်သွားတာဆောင်ချက်ချင်းပဲရှင်ဥပဒေနာကသူ့ကိုလိုင်ကူပြစ်မဲ့ထုတ်ကြပါလို့ဆိုပြောပြီးယဟန်နေကနားရှိတဲ့ယဟန်နေကပွေ့ပြီးတော့လိုင်ကူပြစ်မဲ့လည်းထုတ်လိုက်ရောတခါတည်းဟိုအယုတ်ကျိုးပြတ်လို့ဖြစ်သွားလက်တွေခြေတွေကအကုန်ပျော့စီးပြီးတော့မလှုပ်နိုင်တော့ဖြစ်သွားတခါတည်းပြိဋိနိဗ္ဗာန်ဆန်သွားတယ် အဲ့ဒီအစိတ်ကအဲ့လိုပြင်းသွားတော့ယဟန္တာပြိမယ်လို့စိတ်သိနိုင်တယ်ပေါ့ဒါကြောင့်မို့အဲ့နန္ဒောပဏ္ဏနဂါနဲ့တိုက်ခိုက်တဲ့အချိန်မှာရှင်မောကလန်ရဲ့လင်မြန်မှုကြောင့်အနိုင်ရခဲ့တာဖြစ်တယ်နှီးကွေးလို့ရှိရင် ရှင်မောကလန်အသက်ဆုံးသွားနိုင်တယ်ဒီလိုဆိုလို့နော်အဲ့ဒါကြောင့်ဒီမှာစိတ်တသမိဝတိဘူတံမိတဲ့ ရဟန္တာပုဂ္ဂိုလ်တွေဟာစိတ်ကိုကိုယ့်ရဲ့ဆန္ဒအတိုင်းလွှမ်းမိုးထားနိုင်တယ်အဲ့တော့တမန်ပုဂ္ဂိုလ်တွေကကိုယ်စိတ်ကိုမနိုင်ကြပါဘူးအလုံးဟာစိတ်ကိုရှုံးပေးနေကြတာကိုယ်စိတ်ကိုမနိုင်ဘူးလေကိုကမလုံးစေချင်တာလေစိတ်မနိုင်တော့လုံးမိကြတာအဲ့ဒါကိုယ်စိတ်ကိုမနိုင်တာရဟန္တာပုဂ္ဂိုလ်တွေကြတော့စိတ်ကိုပိုင်ပိုင်နိုင်နိုင် စိတ်ကိုအုပ်ချုပ်နိုင်ရတယ် ဘလောက်ထိအုပ်ချုပ်နိုင်လို့ဆိုရင်ယန္တာပုဂ္ဂိုလ်တွေနတ်သမီးလိုလှပတဲ့အဆင်းကိုပဲတွေးရပါစေအတုပလိုရှုနိုင်တယ်သူကအလှပကိုအတုပလိုရှုနိုင်တယ်အေးဆက်စုပ်ယွန်ရှာပွဲ မစင်ကျင်ကြီးပဲဖြစ်ပါစေနှစ်သက်เสียရလို့ ရှုမြင်နိုင်တယ်စိတ်ကိုနိုင်တာလို့ပြောတာရှင်မကသဝကြီးစိတ်နိုင်ပုံကို ကြည့်လိုက်ယဟနာဆိုတာစိတ်နိုင်တယ်ရှင်မကသဝဆုံးကသွားတဲ့အခါဒီနေ့ဆွန်တနတ်အတွက်ဘသူ့ကိုချီးမြှောက်ရမလဲကြည်တာသူ့ဝန်စာအတွက်မဟုတ်ဘူးငါငါ့ကိုဆွန်လေးတနတ်လှူလဲရတဲ့လူဟာနေချင်းကြချင်းတထေးဖြစ်သွားတယ်ဘဝမှာချမ်းသာသွားတယ် အဲ့ဒါပဲပုဂ္ဂိုလ်ဟာဆင်းရဲဆုံးလဲလို့ကြည်လိုက်တော့လမ်းဘေးမှာ သူများတွေကပေးတဲ့ထမင်းညံဟင်းညံလေးစားနေတယ်အရေးပြားယောဂတဲ့လူနာဆွဲနေတဲ့လူကြီးကိုတွားတွေ့တယ်အဲ့တော့ထမင်းညံဟင်းညံတွေကိုစားနေတဲ့လူနာသွားပြီးတော့အဲ့ဒီလူလူကြီးနာသွားပြီးတော့ဆွန့်ရက်တယ်ဆွန့်ရက်တော့ဟိုလူကြီးလည်းသရတရားရှိတော့ ငါစီဆွန့်လိုက်ရတာပဲဆိုပြီးတော့သူစားတဲ့ထမင်းတွေကနည်းနည်းတန့်နေတာပေါ့နော်လူနာပါဇက်လူနာလူလူကြီးရဲ့ကိုယ်ရပြယောဂကုဋ္ဌယောဂဆွဲနေတဲ့လူကြီးကသူစားတဲ့ပကံတွေကအတန့်လေးကိုရှင်မကသောသပိတ်ထဲထည့်တာသူလက်နဲ့ပဲရဲထည့်တာပေါ့သူကလက်နဲ့ပဲစားတာလက်နဲ့စားတဲ့တရုတ်တော့ဟုတ်ပုံမရဘူးတရုတ်ဆိုတူနဲ့စားမှာ အခုကတော့လက်နဲ့စားတယ်ဆိုအိန္ဒိယဇာလန်ဆိုဟုတ်မှာအိန္ဒိယဇာလန်ဆိုတူလက်နဲ့စားတာနော်ဆုံးခရင်နဲ့စားတာလည်းမဟုတ်သူကလက်နဲ့စားတာအဲ့တော့လက်နဲ့ရဲထည့်လိုက်တဲ့အခါဒီနုနယောဂတွေကလက်တွေထုံနေတာလက်တစ်ချောင်းကပြတ်လွတ်တဲတဲမှာအရှင်မကသွားတဲ့ရဲထည့်လိုက်တဲ့အခါအဲ့ဒီလက်ချောင်းပြတ်ကြီးကပါသွားအဲ့ထဲ စဉ်းစားတာကြည့်တော့တွေးကြည့်တာနဲ့တည်းပဲကြံတဲ့လူတွေရုံးကုန်အနုနာသွားရဲ့လက်ပြတ်ကြည့်ရအဲ့သွေးထဲပါသွားတာအဲ့ဒီလိုပါသွားတာကိုရှင်မာကတ္တဗကအဲ့ဒီလက်ပြတ်ကြီးကိုတော့မဖုံးပေးပါဘူးဘေးနာဖယ်ပြီးတော့အဲ့ဆုံးကိုဖုံးပေးနိုင်အဲ့တော့ဆုံးနဲ့လူနာရဲ့လူနူရဲ့လက်ပြတ်နဲ့ကို ဟိုကလည်းပထဝီဓာတ်ပဲဒါလည်းပထဝီဓာတ်ပဲလို့ပြဉ္ညတ်နဲ့သွားလို့ရှိရင်တော့ဟာတာရဲ့လက်ပြတ်ကြီးလို့ထင်ပါဘူးပရမတ်ရှုတော်ကကြည့်မယ်ဆိုရင်စားစရာသမင်းဟင်းတွေကလည်းပဲပထဝီဓာတ်အစာအာဟာရဓာတ်ကြီးလေးပါပဲလူနာလူလူကြီးရဲ့လက်ပြတ်ကလည်းပဲဓာတ်ကြီးလေးပါပဲအဲ့ဒီလို ဓာတ်ကိုအာယုံပြုတ်လိုက်တဲ့အခါကျတော့ရှင်စရာကောင်းတဲ့လူလူကြီးရဲ့လက်ပြဆိုတာသူအတိမမပြုတော့အတိမမပြုတဲ့အခါကျတော့ရှင်နေဆိုတာမဖြစ်တော့ကြံတဲ့လူတွေတော့အော့အာနေကြမှာပဲကြားရနေတယ်အဲ့ဒါယဟန္တာပုဂ္ဂိုလ်တွေစိတ်နိုင်နေဆိုတာအဲ့ဒါပြောတာနော်စိတ်နိုင်တယ်ဓာတုမနတိကာရလို့ခေါ်တယ်ဓာတ်ကိုနှလုံးသွင်းလိုက်တာနဲ့ လှတာလဲအလှပေါ်မှာလောဘမဖြစ်ဘူးယွန်စရာကောင်းတဲ့ဟာကိုလည်းပဲယွန်ယွန်ယွန်တာမဖြစ်တော့အလုံးကတူတူပဲလို့သဘောထားနိုင်သွားတယ်အဲ့ဒါလောက်ထိအောင် သူ့စိတ်ကို သူပိုင်နိုင်တယ်လို့ဆိုလိုတာပေါ့နော်အဲ့ဒါဥပလဝဏထေရီမလည်းစိတ်တသမင်ဝတိပူတံမိတဲ့စိတ်ကိုသူ့ကိုသူ့သူ့စိတ်ကိုသူအစိုးရပါတယ် သူဖြစ်ချင်တာသူဖြစ်ချင်တဲ့အတိုင်းစိတ်ကဖြစ်တယ်အဋ္ဌိပါဒသူဘဝိတာတဲ့အဋ္ဌိပါ၄ပါးသာနာဝိရိယစိတ်တဝိမန္တဆိုတဲ့အဋ္ဌိပါ၄ပါးကိုငါချကြနနာပွဲထားပြီးသားဖြစ်တယ်သဗ္ဗဗန္ဒနမௌဒ္ဒမိနောင်ဖွဲ့အလုံးကငါလွတ်မြောက်ပြီးသူ ဖြစ်တယ်နတ္တံဘာယာမိအောင်သောမင်းကိုငါလုံးဝမကြောက်ဘူးလို့ မနတ်ကိုစိန်ခေါ်ပြီးပြောတာနေကငါလုံးဝမကြောက်ဘူးရေရဲဝံအခုလိုပြောလိုက်ပြီးတော့တရားစကားကိုဆက်ပြောတယ်တတ္တိတူတူပမာကာမာတတ္တိဆိုရလှမ်းတူလဆိုရတခြင်းကာမဂုဏ်နေဟာ ကာမဂုဏ်အာယုန်နေဟာ လှန်တခြင်းနဲ့လာသရံတူတယ်ရှင်ထဲမှာစူးဝင်ပြီးတော့ခံရခက်စေတတ်တယ်ဟုတ်တယ်လေကာမဂုဏ်အာယုန်တွေစုံမဲ့တဲ့ပုဂ္ဂိုလ်တွေဟာကာမဂုဏ်အာယုန်တွေဆုံးရှုံးသွားပြီဆိုရင်ရင်ဝမှာဒါလှန်စူးသလိုပဲအမြဲတမ်းခံရခက်ကြတယ်ပေါ့နော်ဒုက္ခရောက်ကြတယ်တတ္တိသူလူပမကာမာ ခန္ဓာတန်အဓိကုတ်တနာဒီခန္ဓာတွေဟာတဲ့ဘာနဲ့တူတော့စင်းဒီတုံးနဲ့တူတယ်လူရဲ့ခန္ဓာကိုယ်ဟာစင်းဒီတုံးဆိုတာအသားတင်ပြီးတော့ခုတ်လို့ရှိရင်အသားလည်းပြက်လေသူ့လည်းအရာတွေပွားတယ်နော်အသားအသားငါခုတ်တဲ့တုံးကိုစင်းဒီတုံးလို့ခေါ်တာပေါ့အဓိကုတ်တနာသားငါခုတ်လို့ရှိရင်ဓာတ်ရံရတွေနဲ့သူက ပြည့်နေတာအဲ့တော့ခန္ဓာဆိုတာလဲတန်ရာတွေပြည့်နေတယ်လို့ဆိုလို့လေပေါ့ရုပ်ခန္ဓာမှာလဲတန်ရာတွေပြည့်စိတ်ခန္ဓာမှာလဲတန်ရာတွေပြည့်ခန္ဓာဟာတန်ရာတွေပြည့်နေတဲ့အရာဖြစ်တယ်ရာတွန်ကမ္မရတိဖြူတိအရတိဒါနိတာမမှာသင်ပြောတာကတော့ငါ့ကိုအဖော်မရှိရင်မကြောက်ဘူးလားအဖော်ရှာပါလားဆိုတဲ့ပုံစံမျိုးပြောတယ်မင်းပြောတဲ့ပျော်ရွှင်မှုတွေလို့ပြောတဲ့ ကာမဂုဏ်အာယုန်နဲ့ပျော်ရွှင်မှုတွေဟာငါအတွက်တော့စိတ်ပြည့်စရာကြီးတွေပါတဲ့အမြင်နဲ့မတူဘူးလေနော်အမြင်နဲ့မတူသူပြောတဲ့ပျော်ရွှင်မှုတွေဟာဥပ္ပလဝဏထေရီမဖို့စိတ်ပြည့်စရာစိတ်ပြည့်စရာကြီးတွေလူတွေကစိတ်ပြည့်စရာကိုပြောနေကြတာတကယ်ကတော့စိတ်ပြည့်စရာတွေကိုအကောင်းလုပ်ပြီးတော့ပြောနေကြလို့နေနိုင်တာအလို့ဆိုနေနိုင်မှာမဟုတ်ဘူး ကာမဂုဏ်အာယုဆိုတာအလွန်စိတ်ပြည့်စရာကောင်းတယ်သို့တော့အဲ့ဒီစိတ်ပြည့်စရာကောင်းတာကိုအကောင်းထင်ပြီးတော့စိတ်ပြည့်စရာကောင်းတယ်ဆိုတာနောက်ကကောင်းတာလေးပါနေသေးလို့အဲ့ဒါကြောင့်စိတ်ကမပြတ်ဘူးအဲ့သူကြတော့ကာမဂုဏ်အာယုနေဟာစိတ်ပြည့်စရာတွေဖြစ်လို့တဲ့ငါကတော့လုံးဝစိတ်ဝင်စားဘူးလို့အဲ့လိုပြန်ပြီးတော့ပြောပြီး တပ္ပထဝိဟတနန္တိဖေရာကိုမှနှစ်သက်တွေ့တာတဲ့တဏှာမရှိဘူးအရာခတ်သိမ်းပေါ်မှာ တွေ့တာမှုမှတ်သမျှကိုသူဖြောက်လိုက်ပြီ ဖြက်ဖယ်ရှားတာပြီပြီဖေရာပေါ်မှာဆိုတာလူတ attva အပေါ်မှာလည်းပဲတွေ့တာမှု နှစ်သက်မှုမရှိဘူးပစ္စည်းဥစ္စာပေါ်မှာလည်းတွေ့တာမှုနှစ်သက်မှုမရှိဘူးဘဝအပေါ်မှာလည်းတွေ့တာမှုနှစ်သက်မှုမရှိဘူး ဘယ်ရာကိုပေါ်မှတွေ့တာမှုနှစ်သက်မှုရှိတော့ဘူးလို့ဆိုလိုတယ်အဲ့တော့ပုထုဇဉ်တွေကြတော့ကိုကိုကိုလည်းတွေ့တာတယ်သူများကိုလည်းတွေ့တာတယ်ပစ္စည်းကိုလည်းတွေ့တာတယ်အလုံးဟာတွေ့တာစရာတွေကြီးပဲဖြစ်တယ်သူကြတော့ကိုကိုကိုလည်းမတွေ့တာဘူးသူများကိုလည်းမတွေ့တာဘူးပစ္စည်းဥစ္စာကိုလည်းမတွေ့တာဘူးတွေ့တာစရာသူ့မှာတစ်ခုမှမရှိဘူးအလုံးပေါ်မှာတွေ့တာမှုဆိုတာတွေကိုသူဖြည့် ဖယ်ရှားပြီးသားဖြစ်တယ်တဲ့တမောခံတော့ပလားလီတော့အမှန်တရားကိုမမြင်မို့ရအတွက်အဝိဇ္ဇာဆိုတဲ့အမှောင်ကြီးကကာထားတယ်ဟုတ်တယ်မောင်းနေမမြင်ရဘူးလေရှိတော့ရှိတယ်အမှောင်ဆိုတာကအရှိတာတွေကိုကာထားတာတရားဓမ္မဆိုတာသဘာဝအဖြစ်ရှိတယ်သို့သောအဝိဇ္ဇာအမှောင်ဖုံးထားသည့်အတွက်ကြောင့်အမှန်တရားကိုမမြင်နိုင်ဘူး မရှိလို့မမြင်တာမဟုတ်ဘုန်းကြီးတို့တွေကြည့်လိုက်လေနောက်ဘဝဘာဖြစ်မှာတော့ဘဝမရှိဘူးလားရှိတယ်မြင်လားမမြင်ဘူးဘာကြောင့်တော့အဝိဇ္ဇာမောင်ဖုံးထားလို့အတိတ်ဘဝရောတို့ရဲ့အတိတ်ဘဝတွေရော မြင်ရလားမမြင်ရဘူးဘာကြောင့်မမြင်တာတော့အဝိဇ္ဇာဆိုတဲ့အမောင်ကဖုံးထားလို့ရှိရတဲ့နဲ့မမြင်တာတွေပေါ့အဲ့တော့လောကမှာ အကြောင်းတရားတွေနဲ့အကျိုးတရားတွေဖြစ်တာတွေရှိနေတာပဲရှိတာတွေကိုမမြင်နိုင်ဘူးမမြင်နိုင်တာမှသမျှအမောင်ဖုံးတာလို့ပဲအဝိဇ္ဇာရဲ့စွမ်းရည်တတိတွေပဲလို့ဆိုလိုတယ်ဒါကြောင့်အဝိဇ္ဇာကိုအမောင်လို့ပြောတာအခန်းထဲမှာမီးမလာဘူးဆိုလို့ရှိရင်ဘာမြင်ရတော့လေအခန်းထဲမှာပစ္စည်းတွေမရှိဘူးလားရှိတယ်မြင်ရလားမမြင်ရဘူးဘာလို့လို့မောင်းနေလို့အဲ့ဒါအဝိဇ္ဇာဆိုတာလည်းအဲ့ဒါပဲနော် နိဗ္ဗာန်ဆိုတာရှိလားရှိတယ်မြင်ရလားမမြင်ရဘူးဘာကြောင့်မမြင်တာတော့မှောင်နေလို့အမှောင်ထဲမှာကိုကိုအမှောင်တွင်းရောက်နေလို့မမြင်တာဟောဒီလိုဆွလို့တာပေါ့နော်တပ္ပထဝိဟတာနန္တိဘယ်ရာဘောပဲဖြစ်ဖြစ်နှစ်သက်မှုဆိုတဲ့တဏှာကိုသူဖယ်ရှားပြီးသားဖြစ်တယ်တဲ့တမောခန္တော့ပဒါလိတော့ မှောင်းနေတဲ့အမိုက်တိုက်ကြီးအဝိဇ္ဇာဆိုတဲ့အမိုက်တိုက်ကိုလည်းပဲဖြုတ်ခွဲပြီးသားဖြစ်တယ်သူ့မှာအလုံးကိုရှင်းရှင်းကြီးမြင်နေတယ်ဧဝံသာနာဟိပါပိမငါရဲ့အရင်ချင်းတွေကိုမင်းနားလဲစမ်းပါငါကအဲ့လိုပုံကိုမျိုးဖြစ်တယ်သူကမကြောက်ဘူးလားနဲ့လာပြောတာမကြောက်ဘူးလားနဲ့ရိုးရိုးပြောတာမဟုတ်ဘူးအမိုက်မနင်တယောက်တည်းဒီမှာလာနေတာမကြောက်ဘူးလားလို့လို့ အဲ့တော့အဖော်မရှာဘူးလားလို့လည်းပြောတာပဲနင်တယောက်တည်းဒီမှာနေတာမကြောက်ဘူးလားအဖော်မရှာဘူးလားဆိုသူကအဖော်ရှိမှပြောတယ်လို့ပြောလို့ဒါကြောင့်မလို့ပြောတာနော်အဖော်ကပြောစရာမဟုတ်ဘူးတဲ့သူအတွက်စိတ်ပြည့်စရာသာဖြစ်တယ်တော့မကြောက်ဘူးလားဆိုသူဘာကြောက်စရာရှိလဲမကြောက်ဘူးဧဝံသာနာဟိပါပိမဟဲ့စိတ်ယုတ်မှရှိတဲ့မနတ်ငါအကြောင်းမင်းဒီလိုနားလဲနိဟတော်တွမတိအနက မင်းဟာမကောင်းတဲ့အလုပ်တွေလုပ်တဲ့နေရာမှာအမိုက်ဆုံးအဆုံးစွန်ရအောင်လုပ်တဲ့သူမင်းဒီအချက်မှာတော့ရှုံးပြီဒါကအနိုင်ရလိုက်ပြီလို့ပြောတာအောဥလဝဏထေရီမကနိဟတောတွန်အတိနိဟတောတွမတိမင်းရှုံးပြီတဲ့ဒီအချက်တော့မင်းငါ့ကိုလာ ပြောလို့မရဘူးမင်းရှုံးပြီဟောမင်းရှုံးသွားပြီတဲ့ အဲ့လိုတုံ့ပြန်ပြီးတော့ပြောဆိုလိုက်တာအဲ့ဒီလိုရဲရဲဝံတုံ့ပြန်ပြီးတော့အစွမ်းတကူတွေကြီးမာလို့ဥပလဝဏထေရီမကိုမြတ်စွာဘုရားက စီနောတံမိခုနေတုတ်သောဧတရကေထပေတိမံဒီလိုအရေးချင်းတွေကိုခြုံငုံ သုံးသပ်ပြီးတော့ခြေနှလုံးအာကြည့်ပြီးခြေနှလုံးလှသဖြင့်မြတ်စွာဘုရားကတကိုးရာမဧတရက် အခုလိုမန္တကြီးကိုတုတ်ပြပြီးပြောတယ်ဆိုတာနဲတဲ့ဆိုရင်တတိမဟုတ်ဘူးလေအဲ့ဒါကြောင့်မို့လို့တကိုးရာမှာအိတရေပွဲသူဖြင့်ချစ်ကျူးမြောက်စားခြင်းခံရတယ်တဲ့အခါအိတိမန္တိနံတိအေးတကိုးရှိတဲ့အမျိုးသမီးဘိက္ခုနီတွေထဲမှာသူဟာတော့အထူးချွန်ဆုံးပါပဲအိတရက်ဆိုတာ top 1ကိုပြောတာနော်အိတရက်ကိုပါဠိစကားဖြစ်နေတော့အေတအခါ သူဟာ top 1ပဲလို့ပြောတာအဲ့ဒါဆိုရင်တော့ပိုနားလဲသွားတာအိဒရက်ဆိုတာဘာပါလိမ့်လို့အောက်မေ့မနေ top 1လို့ဆိုလို့တယ်ပေါ့နော်ထူဆုံးခြုံဆုံးပုဂ္ဂိုလ်ဖြစ်တယ်ရွေးချယ်လိုက်တာနံပါတ်1အနေနဲ့ရွေးချယ်ခံပရိသတုဝိနယကောမြတ်စွာဘုရားက ပရိသတ်၄ပါးအလယ်မှာ တကိုးရမှာတော့ ဥပလဝဏထေရီမဟာတော်ဆုံးပါပဲလို့ဖះရဲ့ခုံပြုလက်မှတ်အခုခေတ်လို့ဆိုရင်တော့ခုံပြုလက်မှတ်ရထားတာပေါ့နော်ဖះကနှုတ်တော်ကထွက်ပြီးတော့ချီကျူးမြောက်စားတာဧတရကံဘိက္ခုေမမတဝိကာနံဘိက္ခုနီနံအဋ္ဌိမန္တိနံယတိတံဥပလဝဏာ ငါရဲ့တပိသာဝိကမတွေတကိုအိဒီဘနဲ့ပြည့်စုံတဲ့တပိသာဝိကမတွေထဲမှာတဲ့ဘိက္ခုနီတွေထဲမှာဥပလဝဏအတော်ဆုံးပဲလို့ဖះချီးမွမ်းတဲ့စကားလုံးပေါ့နော်ဥပလဝဏဟာအတော်ဆုံးပဲနံပါတ်1ပဲလို့အဲ့ဒါဖះပေးတဲ့ပွဲပဲဖះပေးတဲ့ပွဲတိရိသူရမသိင်္ဂီတို့ဘာလို့မဟုတ်ဘူး ဘုရားအဲ့လိုပေးတာနော်တော်ဆုံးပဲလို့ပြောတာအဲ့တော့အဲ့လိုသူ့အကြောင်းကိုဒါသူ့တကွက်တကွက်သူကိုယ်တိုင်ပြန်ပြောနေတဲ့စကားတွေပေါ့ဥပလဝန်ထေဒီမှာသူကိုသူ ပြန်ပြောတဲ့စကားတွေအဲနောက်ဆုံးရက်တွေကြတော့နောက်ဆုံးရက်တွေမှာတကူပြပြီးတော့ သူတောင်းဝန်ကြေခဲ့ပြီဆိုတာလောကလူတွေဟာဘုန်းကြီးတို့တွေကြတော့အဲ့လိုမပြောနိုင်ဘူးလေသေတာသေသွားရောငါလုတ်ပြီးပြီလို့ပြောမှပြောပဲနဲ့ဒါကြောင့်မလို့ငှက်ဆိုတာပြန်ရင်သေရတယ်လူဆိုတာကြံရင်သေရတယ်ဆိုတာအလုတ်ပြီးလို့သေတယ်လို့ရှိမှမရှိတာနော်လုံရင်းပဲသေကြရတာမပြီးတာလေအပြီးမတတ်တာတွေကြီးပဲတန်းလန်းနေကြီးပဲနော်ခေါ်ရလဲတန်းလန်း ဒါလည်းတန်လန်းဘယ်ဟာမှအဆုံးမတတ်နိုင်ဘူးပုရုဇဉ်ရဲ့ဘဝကဟိုကတန်လန်းနဲ့သိသွားတာဒီဟာတန်လန်းနဲ့ပဲသိသွားတယ်ငါအလုံးလုံးပြီးပြီဘာမှလုံးเสียမရှိတော့ဘူးလို့ပြောလို့မရအကုန်လုံးတန်လန်းနေကြီးပဲဘဝတစ်ခုဆုံးသက်သွားတယ်အဲယဟနာထေရီမတွေကြတော့ပြောတယ်ပရိစိန်တော်မယတတ္ထာရသော်ဘုရားကို ခြေဆုဆက်ပြီးသွားပြီငါဘာလို့လို့ဆိုရင်ခြေဆုဆက်တယ်ဆိုတာသူဟောတဲ့တရားသူကျင့်ခိုင်းတဲ့အကျင့်တရားတွေကိုငါပြည့်ပြည့်ဝကျင့်လိုက်တာဒါခြေဆုဆက်သွားပြီလေအပြည့်ဝလုပ်ပြီးသွားပြီခိုင်းတာပြည့်စုံအောင်လုပ်ပြီးသွားပြီဒါဒီလိုဆိုလိုတာပေါ့ဒါယဟန္တာမှာပြောနိုင်တဲ့စကားပရိစိန်တော့မယတ္ထာငါဟာမြတ်စွာဘုရားကို ပြုစုလုပ်ကြွေးပြီးပြီဆိုခြေဆုဆက်ပြီးပြီသူပြောတယ်ကတံဗုဒ္ဓသာသနာမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ကြီးကိုလိုက်နာကျင့်ကြ အထုတ်ပြီးပြီအဲ့ဒီပြီးပြီဆိုတဲ့စကားဟာယန္တာမှာပြောနိုင်တဲ့စကားတွေနော်တို့ပြီးသွားပြီဩဟိတောဂရုကောပါတော်လေးလံလာတဲ့ဝန်တို့အမှုကြီးကိုငါချလိုက်ပြီ အဲ့တော့ဘုန်းကြီးတို့တွေကအထုပ်တာဌာနဘာအထုပ်မှန်းလည်းမသိဘူးနော်လူတွေမှာလေးလံတဲ့ဝန်တုပ်ကြီးတွေကဘာရှိတော့ဆိုခန္ဓာပါရတဲ့ခန္ဓာကိုယ်ကြီးကလည်းလေးတယ်ကိလေသာပါရကိလေသာကြီးကလည်းလေးတယ်နော်အဘိသင်္ခါရပါရကံတရားကြီးကလည်းလေးလေလေးပင်နဲ့အထုပ်ကြီးသုံးထုတ်ထမ်းနေရတော့မှခုချင်းခန္ဓာကိုယ်ကြီးကလည်းလေးတယ်ဆိုတာ အော်လူဟာအားပါမှာအဲ့ဒါသူ့အတွက်လှုပ်လှုပ်နေရတာပဲလေမြဲတာသူ့အတွက်လှုပ်နေရတာဒီထက်ကနေပြီးသူကဖောက်ပြန်ရင်သွားရောသူ့အတွက်လှုပ်ပေးနေရတာမနေ့အေးရထားတယ်မျက်နှာသိရတယ်သူ့အတွက်သူ့အတွက်ပဲလေဒါပေမဲ့လူတွေကကိုယ့်အတွက်လို့ထင်တယ်သူ့အတွက်လှုပ်ပေးရတာတန်ရှင်းလိုရတယ်ရေမိုးချိုးရတယ်ကော်ဖီတောက်ချင်တယ်ဆို ကော်ဖီတိုက်ရတယ်နော် ကော်ဖီနဲ့မကြည့်တတ်ဘူးကိုရီးယားစာလေးစားခြင်းနဲ့စူဂျီလေးစားခြင်းနဲ့ဆိုတော့ကလိုက်ပို့ရဗျာပို့ပြီးတော့ဒီလူတွေမှာခန္ဓာကိုယ်ကြီးရဲ့တာဝန်တွေပို့ပြီးယူနေကြဒါခန္ဓာဘာသာကိလေသာဘာသာဆိုတာလူချင်းစရာရှိရင်လည်းလူချင်းတဲ့ဟာသူဟာခိုင်းနေတာပဲခိုင်းနေတာပဲဒါမရအောင်ရှာမရရအောင်ရှာ သိခြင်းသိပါစေရအောင်ရှာဆိုသွားတာပဲလိမ်မြန်စီးပြီးတော့လဲလိမ်မြန်ပြက်ကြလဲသိနိုင်တာပဲနိုင်ငံသားတွေလဲသွားရှာတယ်သင်္ဘောစီးဆိုလဲသင်္ဘောနဲ့လိုက်သွားတာပဲလှိုင်မှုတွေခံပြီးတော့ကိုဒုက္ခရောက်တာအဲ့ဒါကိရိတာအခိုင်တာနော်မင်းရှာလို့ဖြစ်ဘူးရှာမယ်ပစ္စည်းတွေအဲ့ဒါကိရိတာအခိုင်ကံဆိုတာရောကံပါရဆိုတာကမ္မပါရဆိုတာအဘိသင်္ခါရပါရ ကံတရားကြီးကလည်းဝန်တော့ဝန်ပိုကြီးပဲမကောင်းတာလှုပ်ထားရင်ခံမရောအကုသိုလ်ကံဟာလဲနော်သူ့ရဲ့အကျိုးဆက်တွေကိုခံနေရရောအဲ့တော့လူတွေမှာကြီးမားလာတဲ့ဝန်တော့ဝန်ပိုကြီးယဟန္တာဖြစ်သွားလို့ရှိရင်ခန္ဓာဘာရလဲစွန့်လိုက်တယ်ကိလေသာဘာရဆိုတဲ့ကိလေသာဝန်တော့ကြီးကိုလည်းစွန့်လိုက်တယ် အဘိသင်္ခါရပါရဆိုကံတရားတွေကိုလည်းဒုက္ခပေးဖို့မရှိအောင်စွန့်ပြီးသားဖြစ်သွားတယ်။နောက်ဘဝဆိုတာမရှိတော့ဘူးလေ။သူကနောက်ဘဝဆိုတာမရှိတော့ဝန်တုတ်ကြီး၃ခုစလုံးပြုတ်သွားပြီ။ဒါပြိဋိဘဆန်သွားရင်ကိုရီမပြောတာနော်။ပြိဋိဘဆန်သွားရင်ရှင်သာရိပုတ္တရာဆိုဘလို့ကြီးတို့မှပါရီတော်ဘဝပါရိနာ ခိရိဥ္စာရိတော်ယထာ ဝရဲ့ဝန်တုပ်ကြီးကလွန်လေးတယ်တဲ့တောင်ကြီးကိုထမ်းထားရသလိုပဲတဲ့တောင်ကြီးဆိုတာရှမ်းပြည်တောင်ကြီးကိုပြောတာမဟုတ်ဘူးကြောက်တောင်ကြီးကိုထမ်းထားရသလိုပဲလို့ပြောတာနော်ကြောက်တောင်ကြီးတစ်ခုလုံးကိုထမ်းပြီးတော့ရွက်ထားရသလိုပဲတဲ့ခန္ဓာကိုယ်ဘဝကြီးကဝန်တုပ်ကြီးပါလို့အဲ့လိုပြောတယ်အဲ့တော့ယန္တာဖြစ်ပြီးဆိုဩဟိတောဂရုကောပါတော့အင်မတန်လေးလံတဲ့ဝန်တုပ်ကြီးတွေကိုချလိုက်ရပြီမရှိတော့ပေါ့သွားပြီ ဘဝနိတိသမှုဟတာဘဝကိုလမ်းညွန်ပြုသွားတဲ့ဘဝကို ရှေ့ဆောင်ရှေ့ရပြုတဲ့တဏှာကိုလည်းနှုတ်ပယ်လိုက်ပြီမရှိတော့ဘူးဟိုဘဝကနေဟိုဘဝသွားတယ်ဘဝတွေဟိုဘက်သွားတယ်ဆိုတာဘဝနိတိဆိုတာတဏှာကနေခေါ်သွားတာတဏှာရဲ့လမ်းညွန်တဲ့နေရာကိုသွားဖြစ်တာအဲ့ဒါကြောင့်မို့လို့ဘဝနိတိဆိုတာတဏှာကိုပြောတာတဏှာကိုလည်းပယ်လိုက်ပြီတဲ့ ယတ္တထာယပပစ္စည်းတာအကာရတ္တဝအနာကာရိယသောမိအထော နုဘတောသဗ္ဗတန်ယုစနဲ့ခယောတဲ့သာသနာပေါ်ဝင်ပြီးတော့ယဟန်ပြုတယ်ဆိုတာဟာတဲ့အရဟတဖို့ဆိုတဲ့ပန်းတိုင်အရဟတဖလပရိယောသနာဘဂဝတောသာသနာမြတ်စွာဘုရားသာသနာတော်ရဲ့လမ်းဆုံးပန်းတိုင်ဆိုတာအရဟတဖို့ပဲရတ္တဖို့ဆိုတာယဟန္တာတွေပုဂ္ဂိုလ်တွေမျက်မှောက်ပြုတဲ့ဟာနော် ရဟန္တာဖြစ်တယ်အဲ့ဒါလမ်းစုပ်ပိုင်းနိုင်မယ်အဲ့ဒီမရောက်မချင်းအလုံးရှိနေတယ်ရဟန္တာဖြစ်သွားရင်လှုပ်ရှားဖြစ်တော့ကုန်သွားပြီဒါဆုတ်လို့တယ်နော်သောမိအထောနုပတော်တဲ့အဲ့ဒီလမ်းစုံပန်းတိုင်ကို သူရောက်သွားပြီတဲ့သဗ္ဗတန်ရောစနဲ့ခရောတန်ရောစင်အလုံးသူ့မှာကုန်သွားပြီနောက်ထပ်ဒီတန်ရောစင်တွေကုန်မိုးရအတွက်သူဘာမှလှုပ်ရှားမလို့တော့ဘူးလို့ထီလို့ပြောတာနော် စီဝရံပိဏပါတေသပစ္စယံတေယနာသနာခဏေနဥပနာမန္တိသဟတာနိတမန္တတော်ဒါဟာဥပလောဏထေရီမကိုသူ့ရဲ့ပါရမီဒါနတွေကြောင့်တရားတော်ဝရိယချီးကျူးလေးစားကြတဲ့အခါသင်္ကန်းဖြစ်ဖြစ်ဆွမ်းဖြစ်ဖြစ်အေယနေယသုံးဆောင်ပဲဖြစ်ဖြစ်ခဏလေးအတွင်း လာရောက်ပြီးတော့ထောင်ပေါင်းများစွာလှူဒန်းကြတယ်တဲ့နော်ဒါဒါနအကျိုးပေါ့နော်အဲ့ဒါလိုလှူဒန်းကြတယ်အဲ့တော့နောက်ဆုံးယန္တာဖြစ်သွားတယ်ဆိုတဲ့စကားကိုပြောတဲ့အခါကျတော့ကိလေသာစာပိတာမရှံငါဟာကိလေသာအလုံးကိုရှုဘိရှုဖြစ်စီပြီးပြီဘဝတပိသမှုဟတဘဝအလုံးကိုပယ်နှုတ်ပြီးပြီနာဂီဝဗန္နနစစ်တဝါ ဝိဟရာမိနသောထုခတ်ထားတဲ့တန်ကြိုးတွေနဲ့ခြိနှောက်ထားတဲ့တောဆင်ရိုင်းကိုတောဆင်ရိုင်းဟာနှောင်ကြိုးတွေကိုဖြတ်ပြီးတော့တော်တဲ့ထွက်သွားတယ်လို့ပဲသူ့မှာလွတ်လပ်သွားပြီတဲ့နှောင်ကြိုးတစ်ခုမှမရှိတော့ဘူးသူဟာအာသောကင်းစင်ပြီးတော့နေနေထိုင်တာဖြစ်တယ်သောကတံဝတ္တမေအာတိမမဘုရတတဏိကေ ရသော်ဘုရားစီသူလာရောက်လိုက်ရတာတော့ကောင်းကောင်းလာရောက်ခြင်းဖြစ်ပါတယ်တိတ်အကျိုးရှိတဲ့လာရောက်ခြင်းဖြစ်တယ်လို့ဆိုလိုတယ်နော်အလုံးတိတ်သောဝိဇ္ဇာနှုတ်ပတ်တာပုရိအားလို့ဆိုတဲ့ဝိဇ္ဇာဉာဏ်သုံးပါးကိုသူရရှိတယ်ကတံဘုရတသာသနာမြတ်စွာဘုရားရဲ့ဆုံးမတွေကိုလည်းသူပြည့်ပြည့်ဝဆောင်ရွက်ပြီးဖြစ်တယ်ပဋိသင်္မိရာစတတ်သောဝိမောက္ခပိစ္ဆာအဋ္ဌိမေသရဗေညသစ္စိကတာ ကတံဘုရတသာသနာ ပဋိသင်္ဝိရဉာဏ်၄ပါးကိုလည်းသူရပြီးပြီဝိမောက္ခ၈ပါးလည်းသူရတယ်သလပိညာသစ္စိကတာအဘိညာဉ်6ပါးလည်းသူရတယ်အလုံးသူခုံတုဝိသေသတွေကုန်ရပြီဒီလိုရခြင်းဟာလည်းကတံဗုဒ္ဓသာသနာမြတ်စွာဘုရားရဲ့အဆုံးအမတွေကိုသူပြည့်ပြည့်ဝဝလိုက်နာပြီးသားဖြစ်လို့ပဲအိဋ္ဌံသူတံဥပ္ပလဝနာဘိက္ခုနီဣမာခါထာယောအဘသိထာတဲ့ နောက်ဆုံးအချိန်မှာဒီကဗျာဂါထာဗန္ဒတွေတဲ့ပိဋက၄ပါးကိုသူ့ရဲ့ဘဝမှတ်တမ်းကိုပြောဆိုခဲ့တာဖြစ်တယ်တဲ့ဏိကုံချုပ်ထားတာဒါအပရံပါဠိတော်မှာလာတဲ့အတိုင်းတပုတ်မကြံအကုန်လုံးပြီးပြီးဝခေါ်ပေးတာဖြစ်တယ်နော်အပရံပါဠိတော်လာတဲ့ခါထာပုဒ်တွေအလုံးတရားချက်ခင်သူတော်စင်ပြိဿပေါင်းတို့ဩပလဝဏထေရီမအိ ပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုမှတ်သားနိုင်ကြသဖြင့်ဘဝတန္တရာရဲ့အခြေအနေတရားဓမ္မတွေရဲ့အခြေအနေတွေကို သိရှိနားလည်ပြီးဘဝသင်ခန်းစာရယူပြီးတော့မိမိတို့ကိုယ်တိုင်လည်းမိမိတို့ဆန္ဒရှိတဲ့ဓမ္မခုံတူးတွေကိုရရှိအောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာဓုသာ